ปอลปีทุลำลักบุนีนาลายไม้สอมงาเลขาดคอกปีสอมทุมละเกียนนา กิเดกิดามดิงสอลนาจิดามนาอินเกนโซโลทุพาขัดฮีอามีตัมปีเตพอกเทอิจาสางินเบียงนาและไงสุดนาโตอกิซอมพมามาขัดอฮีฮีนเซบเซียมนาดิงตะซองกิไซมามาอหิมันินเจเลตองจะมาอาลิมตักอาเก็บดิงอฮีฮีบะหางเฮียมจีเลกิจิดามซะเลปะเซียนนเซบนาอมายนอตนาดิงเลมีเตผัดตอมนาดิงหันจามนากิเนยโซซะดิงฮี chidam na lam ki po phat na in to pa adon ding in mi te akiging sak ding na sep lian pi i hiang khat a hi lam tul khat zagya le som sigi la khat kum december kha ni som ni in ke hong kilak ki khi pumpi to khut akizop ma bangin tua thu pen wan tung mi thum na thu puak to kizom hi mi te in thu piak som te zang khai ngai suru a hi hangin amaute hil na thu pok masalo in to thu kham apal sat te angor ding in to pa hong pai lo ding hi thum na wan tung mi in to thu gen hi mi te in thu pyak som te zui u hen la to thu kham i thu gui pi te anun tak na wa zang u hi le tuwa leitung bu patuam nat na hong piang lo ding hi nu mai pasal te in adu adei u anek adon na u to pian pi thu kham pal sat u a pasian thu kham zong pal sat u hi to hi manin pasianin ipum ปีสุงาอโกอิสาทุคัมเตอิปัลสัตนาหางา imo na imu the ni dingin eite tunga chidam na lam ki po phat nang khowak ahong tang sak a hi hi nop sak na le thuak sian na khem pe pen pian pi thu kham zui na le zui lo na to ki sai hi he pi na to dim wa na pa in ama pu sa thu kham te apal sat na u ha nga mi te om zia ada huai na mu hi kim khat te in athei pi pi ma a pal sat hi a atam zo in a hi le thei lo wa apal sat u a hi hi mi te hong it na le hong he pi na to ama in chidam na lam ki po phat na khowa hong tang sak hi mi khem po in the a pian pi thu kham to ki tuak a anun tak the na dingun ama thu kham le to thu kham apal sat te thuak ding teng aman hong za sang hi ama in athukam kichian tang in tang ko a thei bai ding in bol a hi manin mual tunga kisat khopi to ki bang hi apil wang lo te zong peng thei tuan lo ding hi pian pi thukam ki thei khok sak a zui ding a han thot na in to pa adon ding a mi te akiging khol sang ding thum na wan tung mi thu puak to ki pol na sep na hi hi no pumpi no wa hi lo คริสองไปใบดิงจิถูลุงเฮียงเลวินอีอมฮีตัวอินพอตอมทูฮิโลฮีทูตักตักอฮีฮีหงไปเจียงอินอามาอินอิโมนาเตหงสอบเสียงดิงอีเจียอีตองอหอยโลเตหงเฮบขียดสังดิงอีลุงซิมอีสินลายจองคาลนาเตหงดำสังดิงฮิโลฮีเสบดิงอมเข้มเปิดตัวหุนมาอาจอคิดดิงอฮีฮีတောပါဟောင်ပိုင်ချ ्याङ င်အဆຽງထိုမီတေအဆຽງထိုဝင်အုံဒင်းဟီအပုမ်ပီအလုံစီမ mu akichian asyang tho apa tak huaya aom sak mi te in tua hun chang in si the lo na nga ding o hi athu tang lo te asyang tho lo te le aki huai te a hi le ตัวบังมาอินอมไปสวงดิงอุฮีตัวหุนจังอินอมาวอาดิงบังมากิฮินอนเลาดิงฮีอหอยเลานาเตอุกิไปขยาดสังนอนเลาดิงาจาละตองเสียงทซงกิเป็นนอนเลาดิงฮีตัวเต็งเข้มเปวตัวลายหุนหอยสุงาฮีคอลคิดดิงอฮีฮีเอยาดิงอินตัวนาเซบอกิเซบหุนดิงเป็นตัวลายตักอฮีฮีดิกตัดนาจาละตองเสียงทนาและเฮปีนาสุงาขันโตนาดิงอกิลังปันนาหุนสุงาเอเตอีอมฮีอีขอดักนาเ เข้มเปวะกิเสียนาปอยนาเฮมนาและหมอนาวีเวอิมูฮีสิเทโลนาอิงะมาเดวิน hi leitunga eite in bangsem ding hi hiam hi hunnu nung sunga ikim kora om sian na te to ki so khalowa i om zo na ding in i pumpi siang tho saka ilung sim ikichat sak ding a hi hi no te pumpi in pasian kyang pana nanga u nasung uwa om kha siang tho in pi hi a no mau a a hi lo lam thei lo na hi u hiam man to ki leisa na hi u hi ตัวหิจังอินปัสยานาอหินปุ่มปีอุเลนลุงสิมุตอปัสยานมินทังสังอุนกอเรียนตุมาซาเลียนกุกอเนวซอมเลกวาเลซอมนีอีปุ่มปีเอยาฮิโลฮีปัสยานตะปาทวงนาเลสีนาอหิมันตอกิเลซาอีฮีฮีฮิทูเทเทฮิเลหัง pasian pasian na hoi taka isep the na ding in achidam thei bel dinga ipumpi ikep ding tawan lian khat nei hi lam eki phok ding hi igu tui akang sak i ha na akiam sak le ipil na amyal sak khat pe i bol khak changin pasian tunga amo hi hi to banga iom changin ama a hi ipumpi le ilung simte to ama min athang sak hilo in ama mu na a khial na lian pi a bol hi hi thuman na in mi mal ta wan hi mi hing piang sak pa in ipum pi na te nabu to hi ipum pi na te alam rang ma ma in ki bol hi mi hing in ama thu kham te zui a ama to apan khop nak le tua mi hing pumpi chidam taka akem dingin pasian hong ki chiam hi mi hing pumpi a uk thu kham khem pe zong akipat na le apian zia ma ma pasian kyang pan hi a pasian kamal za ma in thu pi hi chi a ingai su ding a hi hi kidom lo a lungai lo a gam tat na khem pe topa bol sa alam dang pumpi khel bol na khat pe mi hing sunga om ama thukham tuam te olmo lo na in pasian thukham palsat na ma a hi hi leitunga pasian tian sakna te enin i pak ta kha ding hi a hi zong in mi hing pum pi pen lam dang zo kan lai hi na te thu kham zong pasian thu kham ma hi ve ve a hi manin to te lim taka ingai su ding i ta wan a hi hi i pum pi ta ki sai to thu k h a te de na ngai su nin u i ding h ตัวเตออลมอโลนาอินหมอนาอะฮีฮีนูเมเลปะซัลเตหงเปียนทักตักตักอูจางอินอามาวปุมปีสุงาปะเซียนกวนซานุนตังนาทุคามเตหงทุปีไงสุดดิงอวาทาตังลุงซิมเลกัมตัดกินเลาเตเปลดิงหงฮามจียมดิงอูฮี ตัวทุกคำเตจุดิงเป็นมีมัลตาวันอหิหิทุกคำปัลสนาหางาอพยังกิมนาเป็นเอมาจัดอินอิทวงดิงอหิหิอิจงสัตนาเตลอิกำตัดนาเตโตกิไซอินปะซียันทุสิตนาอิทวงดิงหิตัวหิมันินมีเต้นบังหงจิตัมจิฮิโลอินคริสเตียนคัดฮิบวงกะหิเต pasian hong piak kapumpi koi chi leng hoi ding hiam kha siang tho ten na in pi a hi kapumpi hoi taka kep na to ka ki wak na ding le ka kha a ding sem zo ding ka hiam a hi ke le leitung mi te ngai su na te le gam tat na te ma zui zo mai ding ka hiam chi thu lung hi mo ding hi zo hi mi hing sunga pasian hin na bek mi hing lamet na ลายเสียงทบังอจุยเบียงนาอินปุ่มปีและลุงซิมจิดำนาเสสักโลฮีปัสยันข้าหุจับอินนัดนาดำนางจะตุยหอยเบลอฮีฮีวันตุงอินจิดำนาอฮีฮีวันตุงทูเตพอกเซบเซมเลอดัมโมทุมมีอดัมนาดิงลาเม็ดอมจะเซมฮีคริสเตียนเบียงนาอีทุกุยปีเตอินมีเข้มเปมายะเกนโซโลลุงดำนาเบียงสังอหินาหองลักฮีเบียงนาอินอพูลเดนตุยนาคีอาคริสเตียนอินอดูจะดอนเทอิน กันหุนจีในโลฮีลุงซิมอมเซียอินปุ่มบีจิดำนาสุขาฮีกำตัดพาหางเละมีหิงเตลุงดำนาดิงอบอลนาหางาลุงซิมีวันจานนาเละลุงกิมนาอินปุ่มปีบุปปีลุงดำซักซอนอหิมันินสิสันหอยตังอินลวงสังอินปุ่มปีบุปหาดนาเปียงสังฮีปะเซียนทุพาอินจิดำนาฮีอามิดังเตผัดตัวมนาดิงอบอลเดนมีเตอินลุงซิมเละปุ่มปีทุพาอลัมดังอินงะดิงอุฮี zong san na hoi lo le mo na to ki pol gam tat na anei mi te in pasian thuman hong zui u chiang in lung tang sunga alut thuman in azogop sa to akibang gamtar hoite hingkik sang hi to bang anga mi te in ton tung swang pi ta ki khil khop ma u sang anase zo akichian zo thu the na hong nei u hi chris sunga khamwan na anga tak chang in ama pumpi chidam na zong hong hoi zo pa hi mi te in chris he pi na asanu chang bek in akiching thuman na i ทุพาเตงะอเทดีงอุอหิลัมอเทดีงอุกิสัมฮี pasien thupa te zui zo na apiang sak pen ama he pi na a hi hi to bek ma in zong sat na hoi lo kol panin hong suak ta sak thei hi lamma na hong kip sak ding zong to he pi na i hat na bek ma a hi hi lungdam na thu zong asyang tho na le awang le na to akisan chiang in mo na pa na apiang na na te zong dam sak hi akhanwa ya dam sak na to digna ni hong suak khia hi helai tunga bangma in lungtang kitam khamte dam sak thailo a lungnop na zong pe thailo a lungkham na zong nil kha thailo in nat na zong be sak thailo hi min than na pil na le siam na te in zong ada lungtang te lungdam sak zo tuan lo a amok bei sa nun tak na zong din kik thei tuan lo hi mi hing sunga pasian hin na bek ma in mi hing lamet na a hi hi mi hing pum pi sung teng a chris in akizel sak ki na in hin na piang sang hi pum pi tunga nun tak na ding aphamo zodiac a hi khuak lung tang phok the na sa jang chi te jong tua in chi dam sang hi pum pi tunga thu pi bel hat na te jong tua ma in gam tang sang zo hi nun tak na tha azom sak ki swan tak na le da na lung kham na le lung hi mo na te panin jong ki na in mi hing swak ta sang hi ki na in lung sim sian tho na le ဒိုင်နာဇုံပ ्यां စက်ဟီလေတုံတကိဆိုင်နာခတ်ဘက်အင်အဆုကစီယတ်ထေလုလုံဒမ်နာအဟီခါဆຽງထိုးဆုငါလုံဒမ်နာ chidam na apyang sak nun tak na apyang sak lungdam na pen kiit na in lungsunga hongguan hi kakianga hongpai un tol damna kongpeding hi chi honghon pa kamal in thatang lungsim le kha lam nat na te dam sakne ding thu a hi hi amau khel na ma to mi te in amau la amau gimna ki tur u hangin phon pa in amau te he pi hi ama kyang pan amau te in hu na nga the ding u hi ama among te a ding in ama in nalian pi pi hong sem ding hi จิดัมนาลัมกิปวะพัดนาทูเกนอุน ina sep na a kide kidam na lam ina ngai su ding ki sam hi ki po phat na ding a ki sap na mun khem pe wa ki sik na up na le thuma na zong ki hel hi inun tak na athak zo le athu pi zo in lam to ding chi na hi hi to hi manin ki po phat na khem pe pen thum na wan tung mi thu puak tang ko na in huam khin hi kide kidam na lama ki po phat ding pen nak pia ingai su ding le ipan pi ding ke sam hi iki khop pi te a tua ูบุลผู้อินในอา ilim gen ding ki sam hi kide kidam na thu gui pi te mi te kya nga gen in ki chiam na lai tunga zong amin u agel ding i han thon ding hi zong sat na hoi lo i sila a hi te lim taka i don ding a hi hi khri sing lam te phunga amau te i puak ding hi hun bei ding to kenai sem sem hi ma bangin chidap na lam ki po phat na le christian kide kidam na thu a asang zo sem sem in ika tau ding hi a ki chen zo sem a phamo zo semin igen ding hi igam pi bek to hilo in igam tat na ma ma to mi te hil building i han jam den ding hi